ခန်းကြီး23အငယ်1မှ19ယောဘပြန်၍မွဲဆိုသည်ကားယခုငါပြင်းစွာမိတမ်းတော်လဲငါခံရသောဒဏ်သည်တာ၍ပြင်းပါ၏ဘုရားသခင်ကို တွေ့နိုင်သော အရက်ကိုငါတိပါစေသောပလင်တော်ရှေ့သို့ရောက်ပါစေသော ရှေ့တော်သို့ရောက်မှငါသည်ကိုအမှုကိုပြင်ဆင်၍များစွာသောအကျိုးအကြောင်းတို့ကိုရှောက်ထားရ၏ငါအားပြန်ပြောမိမ့်မွဲ့တော်မူသောစကားတော်ကိုငါတိနားလေရ၏ မဟာတကူတော်အားဖြင့်ငါနှင့်တရားတွေ့တော်မူမည်လောတွေ့တော်မမူငါစကားကိုနားထောင်တော်မူမည်ဖြောက်မတ်သောသူသည်ရှေ့တော်၌ဆွေးနွေးသောအခွင့်ရှိ၍တရားရှင်သည်ငါအမှုကိုအစဉ်ရှင်းလင်းစေတော်မူမည်ယခုမူကားငါတက်လင်ဘုရားသခင်ရှိတော်မမူဆုတ်လျင်ကိုရောကိုမရိပ်မီလောက်တော်မူရာလက်ဝဲဘက်သို့တွားလျင်ကိုရောကိုမဖူးမတွေ့ရလက်ရဘက်၌ ပုန်းရှောင်လျက်နေတော်မူသောကြောင့်ကိုရောကိုမမြင်ရသို့တော်လည်းငါသွားသောလမ်းကိုတည်တော်မူ၏စစ်တော်မူခြင်းကိုခံပြီးမှရွှေကဲ့သို့ငါပေါ်လိမ့်မည်ခြေတော်ရာကိုအစဉ်တစိုက်ငါလျှောက်သွား၍ကြွတော်မူရာလမ်းကိုမလွှဲမရှောင်လိုက်ပါ၏ထားတော်မူသောပညာတို့ကိုငါမပယ် နှုတ်တော်ထွက်စကားတို့ကိုငါရင်ခွင်၌သိုထားပါ၏တို့ရာတွင် သဘောတညီသည့်ရှိတော်မူသောဘုရားသခင်ကိုအဘယ်သူသည်ပြောင်းလဲစေနိုင်မည်နည်းအလိုတော်ရှိသည့်အတိုင်းပြုတော်မူလိမ့်မည်ငါအငမ်းတာကိုစီရင်တော်မူ၏ထိုသောအကြံစီတော်အများရှိကြ၏ထိုကြောင့်ရှေ့တော်၌ငါထိတ်လန့်လျက်နေ၍စင်ကျင်သောအခါကိုရော့ကို ကြောက်ရွံ့ရ၏ဘုရားသခင်သည်ငါစိတ်ပြည့်စေခြင်းဟံ၎င်း နန္ဒတကုရှင်သည်ငါကြောက်ရွံ့စေခြင်းက၎င်းပြုတော်မူ၏အကြောင်းမူကားမှောင်မိုက်မရောက်မီငါကိုပယ်ရှင်းတော်မမူထူထပ်သောမှောင်မိုက်မှငါကိုကွယ်ကာတော်မမူပါတကား